ဒါပကံမှာပြစ်နေတာပါပကံသေးနာမှာပါညမဟုတ်ကဲ့ဟုတ်တယ်နည်းနည်းလေးပါ

ပါပါပါပါပါပါနဲ့လေပလင်းနည်းနည်းလေးခုပဲရှက်ရှက်ထီလေးရှိလိုက်တာဟိုသတိနည်းနည်းတွေးလည်းမထော်ဘူးကွာပြန်ပါအမှန်ပါအခုအခုအခုငါတို့ငါတို့ခေါ်ထားတယ်ခဏလေးခဏလေးပဲခဏလေးခဏလေးချက်ပြောထင်ဒီချိန်ကျွန်တော်လည်းထိမမရဘူးဘာလို့လဲမဟုတ်ထိုက်တိုက်စိတ်မဟုတ်ဘူးလက်ကွာငါ post ကိုဘာဖြစ်လို့ဟာတော်တော်တော်ပါဟာတားဖို့ခဏပြပါနေလေ